အဲဒီသာသနာမှာအရေးကြီးတာကသစ္စာ၄ပါးတရားသိရင်အရေးကြီးတယ်သစ္စာ၄ပါးတရားမသိရင်ရောဘဝကိုထားတာထားတာကြည့်ပြီးတော့ဥရနာရပြေရဆင်းရဲဒုက္ခတွေရောက်နေကြတယ်ဘောရင်ဘောရင်ဥရနာရပြေရဒီလိုရတယ်နဲ့ ညီလေးရဲ့ညီလေးလေးတဲ့တရားလိုက်မယ်ဆိုရင်တော့ဒီကံဒီကံကြောက်ကြပါလေအဲလူကျင်မတည်ဘူးလို့ပြောတော့သိချပြီးတော့နေတာနဲ့မကြောက်ကြဘူးနောင်တန်များတွေဘွားတွေသာသာတကပြုပြီးဒီလိုဥယျာဉ်နဲ့တရားမှတွေတော့အဲဒီလည်းအဝေးကြီးရှိနေမမြင်ရတော့မကြောက်ကြဘူးအခုလောလောဆယ်နဲ့သောဝရဏကြောင့်ဖြစ်ဖြစ် ဒီလိုတစ်ခုခေရနာဖြစ်ဖြစ်ညီရင်းနေရကြသိရင်းမယ်ဆိုလို့ရှိရင်တော့အဲဒီစိတ်ညီရင်းနေညီရင်းချင်းကသိရင်းမယ်ဆိုရင်နီးနေလေကြောက်လေနေမှာပဲကြောက်ကြမှာကြောက်ကြကောင်းတဲ့တရားတွေပါတော့အဲဒီဘဝတိုင်းဘဝတိုင်းဥရနာယသေရကလည်းဘယ်ကလာတော့ဆိုလို့ရှိရင်ဘဝကိုသင်မြင်တွေ့ရတဲ့ ဘာယာတတ်မဲ့တဲ့တဏှာရှိနေလို့ကိုယ်ဝါလေးနဲ့ဘာသာဆင်းရဲတာမှရှိကြတာပဲဒီလိုလောလောဆယ်လဲကောင်းတော့ရှင်နေလေးကိုသာယာပြီးတော့နေကြနောင်လည်းပဲဒီလိုကောင်းကောင်းနေတွေ့ကျင်ပါလိမ့်မယ်ဒါတဲ့ကောင်းတဲ့ရှင်နေလည်းပြည့်စုံလိမ့်မယ်ညော်လေးကြတာရှိနေဟောသာယာပြီးတော့နေကြတာဒီကနေ့ကြတော့အဲဒီသာယာမှုတဏှာရှိတော့ဆွဲလာပြီးတော့သေးသွား ဒီကနေ့မှနောက်ဆုံးရှင်တဲ့ကာကမနိမိတ်ကိနိမိတ်ဆိုတဲ့အရိယာယုနဲ့တခုခုဇလန်းပြီးသွားပြီးတော့ဘဝသည်ဖြစ်ဘဝသည်ဖြစ်ဆိုတဲ့ချမ်းမဟုတ်ဘူးသိသိကလေးပါပဲဒီကသူရိစေကသူရိစေကလေးချုပ်သွားတာနဲ့ပရိသေစေဆိုတာလေးဖြစ်တဲ့နာမည်လားသူရိတို့ပရိသေတို့လို့ပေးထားလို့ပါပဲစိတ်ပါပဲဒီနေ့စိတ်ဒီနေ့ဒီလိုဖြစ်ပြနေတာပါပဲ မသိခင်တွင်ဖြစ်ဖြစ်နေတဲ့စိတ်တွေလည်းဒီလိုပါပဲအခုမြင်လိုက်ကြားလိုက်နဲ့မြင်တဲ့စိတ်ကြားတဲ့စိတ်စဉ်းစားတဲ့စိတ်ရှုတဲ့စိတ်ဒီစိတ်ကလေးကဖြစ်ပြနေတာပဲအခုခြေတိုင်းခြေတိုင်းနေလိုက်ပြီးတော့ရှုနေတော့ဒီစိတ်တရားလေးအသေးသေးဖြစ်ပြနေတာတွေကတော့မှသင်ကြားပါတယ်အဲဒါတွေသိရနေရတာဒုက္ခသစ္စာတရားတွေပါပဲနောက်ဆုံးသုရိစိတ်ဆိုတာလည်းဒီစိတ်မျိုးပါပဲဒီလိုပဲ ဖြည့်ပြီးပြက်သွားတာပဲနောက်ထပ်အသိမဖြစ်လာလို့ပြည်တယ်လို့ဆိုရဒီခုလောလောဆယ်မှာတော့မြင်လိုက်ကြားလိုက်တဲ့စိတ်တွေဖြည့်ပြီးကြောက်သွားပဲမယ်နောက်ထပ်တွေနောက်ထပ်လည်းမြင်လိုက်ကြားလိုက်စိတ်တွေအသိစိတ်တွေကဆက်ပြီးတော့ပြင်းနေတာပြင်းနေတော့မသေးသေးဘူးလို့ဆိုရတယ်နောက်ဆုံးသုရိစိတ်ဆိုတာကြတော့နောက်ထပ်စိတ်တွေကမဖြစ်လာဘူးမဖြစ်လာတော့ဒီဘဝသေးတယ်လို့ခေါ်ရအဲယုံနာနေ မပြတ်ဆက်ကဆက်ကဖြစ်နေအရှင်ပဲနောက်ဆုံးစိတ်ကလေးဆုံးသွားတယ်ဒီမှာရသွားကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကဒီကနေ့အဆွဲလန်းရှိတော့အဲဆွဲလန်းတဲ့အာယုံလေးကိုအာရုံပြုပြီးတော့စိတ်ကလေးတစ်ခုဖြစ်တာကိုအဲ့ဒါကလေးတွေတဲ့ဆက်ပြီးတော့ဖြစ်တော့ပဋိသင်္ဍေလို့ခေါ်ရတယ်ဒီဘဝနဲ့ဆက်ပြီးတော့ဒီကလေးတွေခေါ်ရတယ်ထူးတော့ထူးပါဦးတယ်ဆွဲလန်းတဲ့အာယုံလေးအာရုံပြုဖြစ်တာပါပဲအခု အိမ်မက်ထဲကသူတို့ဆန်းလိုက်မဲမဲ့ပြီးနိုးလာလို့ရှိရင်အိမ်မက်ထဲကအာရုံပြန်ပြီးသတိရတဲ့စိတ်လေးဖြစ်တယ်အဲ့လိုမျိုးပါပဲအဲအိမ်မက်ထဲကဖြစ်ခဲ့တဲ့စိတ်ကတခြားပဲနိုးလာမှဖြစ်တဲ့စိတ်ကတခြားပဲအဲ့လိုမျိုးပါပဲဒီမှာတော့ဒီစိတ်စိတ်စဉ်ကတစ်စဉ်နဲ့တစ်ဆက်တည်းမို့ပြေတယ်လို့တော့ပြောရဘူးဘဝသိဖြစ်တယ်လို့လည်းမပြောရဘူး ဘဝကတော့ပထမဘဝကစိတ်စဉ်ကရက်စဲတော့နောက်ကမဖြစ်လာဘူးနောက်ဘဝကဒဏှာကကံအားလျော်ကဒဏှာမှာစိတ်တိတ်လေးသွားဖြစ်လာတယ်ဆွဲလာတဲ့စိတ်လေးပဲဆွဲလာပြီးတော့အာရုံစိတ်လေးဖြစ်တယ်အဲဒီကစိတ်လေးဖြစ်ပြီးတော့နောက်စိတ်တွေလည်းဆက်ကဆက်ကဒီလိုသွားကြတယ်ဘဝတော့ဘဝဒီလိုသွားဘဝတိုင်းဘဝတိုင်းကိုရနာနာသိရတာပဲဘယ်ဘဝတွေဆိုတော့ သူဆင်းရဲစိတ်ဆင်းရဲတွေအများကြီးပါပဲငရဲဆိုဆင်းရဲဆုံးကိုသိတာလည်းဆင်းရဲတာလည်းငါပြပြီးတော့သိဆင်းရဲတိရိစ္ဆာန်တွေဆိုတာလည်းအခုမြင်ရတဲ့အတိုင်းပဲတ attva တွေဆင်းရဲပါလေချိုးတ attva လေးတွေတိရိစ္ဆာန်လေးတွေအသက်ကလည်းတူပါပြီဟွန်းဘုမွားလေးတွေပါလေအသက်နဲ့တူကြကြသနာကြတွေပါအဲဒီအဖြစ်ဖြစ်ရဘဝမှာဥနာသိဆင်းရဲတွေနဲ့တွေ့ရတဲ့လူဖြစ်ပြန်လဲ လူသက်တာလိုက်ဥနာတဲ့ဆင်းရဲတွေနဲ့တွေ့ရအဲဒီလိုတွေ့နေရတာဘာကြောင့်လဲဆိုလို့ရှိရင်ခင်မင်းတွေရာတဲ့တဏှာမကင်းလို့ခင်မင်းတွေရာတဲ့တဏှာမကင်းတာဘာကြောင့်လဲသစ္စာလေးပါးမသိလို့သုဏဘိက္ခေရိယသစ္စာနာနနုဘောဓအပတိဝေရာဧဝမိရန္တိကမရဏံသန္တာဝိတံသန္တရိတမမင်းစေဝတုမာကင်းစာဘိက္ခေယံတို့ ရုဏလေးပါးကောင်းသောအရိယသစ္စာနာအရိယသစ္စာတို့ကိုအရိယတို့သိရသောအမှန်တရားတို့ကိုအနန္တဝရမေယောဇာမတိခြင်းညာအပရိဝေရာထိုးရင်းမတိခြင်းကြောင့်ဧဝံဤတို့ဒီကံရှိသောအာရဏံအထုကာလပါလုံးမာမိစေဝငါဖျားဒီတကောင်တုံမာကင်းစာသင်္သာရတလည်းကောင် သတ္တဝိတံတဝမတဝသောဖြည့်သွားကြရလားဒီသန္တရိတံတဝမတဝသော ကြောင်းဖြစ်ခြင်းနေရာကသင်္ဒီကြရလားလေညဇာပြဒီဟာနေဟောငါဗျာသင်တို့ရောပဲဤတို့စီလျာဆိုတာကအကန့်အသတ်မရှိဘူးဘဝပေါင်းဘယ်လောက်သဘာပေါင်းဘယ်လောက်မရင်မတွက်နိုင်အောင်သောဘဝတွေကဘာတွေ အစမတင်တဲ့တန်မြာတဲ့ယုံနာစင်တန်မြာခေါ်တဲ့အဲဒီယုံနာစင်တန်မြာကာလပတ်လုံးတဘာမှာတဘာတော့ကြောင်းသွားပြီးကျင်းနေကြရပြီတဘာမှာတဘာတော့ဆွေပြောင်းပြီးတော့ကျင်းနေကြရလာပြီအဲကောင်းရဘွားကဆွေရဘွားရောက်တာလည်းရှိရဲ့ဆွေရဘွားကောင်းရဘွားရောက်တာလည်းရှိရဲ့အဆိုးပြီးအဆိုးဆက်ဖြစ်တာလည်းရှိရဲ့ကောင်းပြီးကောင်းဆက်ဖြစ်တာလည်းရှိရဲ့အဲဒီတော့ဘဝတန်ရာတွေမှာ ကျင်နေကြရလာပြီအမျိုးမျိုးတွေတွေဖြစ်ကြရလာပြီအမျိုးတွေဟာကောင်းမြတ်တဲ့ဇမားမျိုးနာမျိုးလူမျိုးဒါတွေတော့ကောင်းတယ်လို့ဆိုရတာပေါ့လေအဲဒီရင်သိက္ခာမျိုးတွေရမကောင်းဒါတွေလည်းပဲဖြစ်ကြရတာပဲတရားတော်လည်းဖြစ်ကြတာပဲစိတ်ဓာတ်ဆိုတော့ဒါမကောင်းတာပေါ့ငရဲလည်းပဲ ကြတာပဲဒီမှာဒေမီဇာထဲမှာဒေမီဒေမီမင်းသားမဖြစ်မိခါကာလတုန်းကဟိုလေဘွားကသူကမင်းဖြစ်ခဲ့လို့မတရားသိတရားစီငဲတဲ့အတွက်အရေးကြပြီးတော့ဒုက္ခတွေရောက်ခဲ့တာကြီးပြန်တရိရတယ်ဆိုတော့ဒီကဘုရားတော်လည်းပဲအရေးရကြတာပဲဒါနိစ္စတဲ့ဘဝဟိုအဝေးကြီးက တရားစုမတောင်းခင်ကသောသောပိုင်းကတော့သူများနဲ့ဒီပေါ်လေးဖြစ်ချင်းတော့ဖြစ်ပြီးတော့လာခဲ့တယ်အဲတရားစုတောင်းလို့ຢာရိတ်တွေရလာပြီးတဲ့နောက်မှအဲဒီလိုဘဝတွေကလည်းနည်းနည်းထူးခြားတဲ့ဘဝတွေပါပဲဒိမိသဆိုတာကတော့တရားပြခဏီတော်တော်နီးနေပါပြီသူကဇာတိဆက်ဝဲဇာတော်တော်နီးနေပါအဲဒီမှာကိုသူကနေရတယ်ကြားသေးတာပဲဟိုးရှိတုန်းကလေးတင်နေတဲ့ကဘာလေးမတိုင်ခင်ဗျာရိမရခင်ကဆိုတော့ ဘဝတွေဖြစ်ခဲ့တာတွေမျိုးမျိုးတွေနေမှာမောဒီဥစ္စာဖြစ်ခဲ့ရလာပြီ။အာဇီယောသင်္ချစ်သားတွေသစ္စာလေးပါးတရားကိုမသိခြင်းကြောင့်ဒီလိုရှိတရားဆိုတော့ကာလပါလို့တဘွားမှာတဘွားတော့ကြောင်းသွားကြရလားကျင်နေကြရလားဤဘွားတိုင်းဘွားတိုင်းဝေရတယ်နားရတယ်သိရတယ်ဆိုရင်ကိုဆွေးရတယ်ငိုကြွေးရတယ်ကိုဆင်းရဲနေမဆင်းရဲနေမှုနဲ့တွေ့ရတယ်အဲဒါကြီး ယခုညမှာမှမြင်တွေ့နေရတာတွေမျိုးပါပဲကိုယ်နဲ့မိစ္ဆာတဲ့ပုဂ္ဂိုလ်ကိုယ်နဲ့မနိစ္စတေကမကိုယ်မျက်မှောက်မှာအမြင်တွေ့ရတယ်ကိုယ်မျက်မှောက်မဟုတ်တော့မှနားနဲ့ပြင်းပြရတယ်ခုတော့တကဘာလုံးကပြင်းနေပြနေအဲဆင်းရဲဒုက္ခတွေအများကြီးရောက်လာတယ်ဒါလူဘဝလူဘဝလည်းဆိုတဲ့ဒိဋ္ဌာန်တို့ပြိဋ္ဌာန်တို့ငရဲတို့သိကြောက်ကြကောင်းတာပေါ့နာဘဝလည်းပဲနာဘဝလည်းသူလည်းပဲ သိရတာပဲသိချင်းကြောင့်ပြီးသူလည်းဆင်းရတာဇမကတော့ဖြင့်ကိုသိရသိချင်းရမရှိဘူးမရှိရင်လည်းသူလည်းပဲနေကြသိရတာတော့အဲမှမြဲတည်တာမရှိဘူးမြဲတည်တဲ့ဘဝရလည်းမရှိဘူးဘဝဖြစ်ရင်ဘယ်ဘဝဖြစ်ဖြစ်ရင်လည်းဘုရားနာသိရတာကြီးပဲအဲ့ဒါဘာကြောင့်လဲဆိုရင်သစ္စာလေးပါးတရားကိုမသိခြင်းကြောင့်သစ္စာလေးပါးတရားအနနိဘောဓလျော်စွာလည်းမသိဘူးအတိဝေဒထိုးထွင်းရင်လည်းမသိဘူး လျော်စွာကြည့်တယ်ဆိုတာကတော့သုတ္တမယညာနဲ့ကြာနာပြီးတော့ဘုန်းကြီးဒုက္ခသစ္စာဆိုတာဒီဟာပဲသမှုရတရားနိရောဓတရားမဂ္ဂသစ္စာဒီလိုတရားပဲလို့ကြာနာပြီးတော့အဲလျော်စွာကြည့်အတိဝေဒထိုးထွင်းသိတဲ့ဆိုတာကတော့ဝိပဿနာဉာဏ်ရဲ့ရှုမှတ်ပြီးတော့သိတယ်အရိယာမဉာဏ်ဖြင့်သိတယ်အဲဒါထိုးထွင်းပြီးတော့သိတယ်အဲဒီအသိနှမျိုးလုံးမသိခြင်းကြောင့် လူရင်းကတော့ထိုးလည်းမသိတာကလူရင်းပါပဲဒီသုဒ္ဓမြညာနဲ့ကြာနာပြီးတော့သဘောကျရုံနဲ့ကတော့ဘဝသံဃာမှာမရှိပဲနဲ့ကင်းပါဘူးသာဝေဘုဒ္ဓနေရာဖြင့်သစ္စာလေးပါးတရားဘယ်လိုပဲသဘောပေါက်နေစေကမူဝိပဿနာအကျင့်မကျင့်လို့အရိယာမေဖို့မရောက်ရင်ဘဝတွေအကန့်အသတ်ရှိဘူးဒီဘဝမှာသူတော်ကောင်းဖြစ်နေမယ်နောက်ဘဝကျဘာဖြစ်မှမသိဘူးသိမကြရဘူး ဘယ်လေးပါလဲမရောက်ဘူးပြောနိုင်ဘူး။ဒါနေရာတွေဘယ်လောက်စီတရားမဲ့ဆမ်းမပြောနိုင်ဘူးသူက။အဲလူချင်းကတော့သူတရားများညာဖြင့်လျောစွာပြီးပြီးတော့အဲ့ဒီလျောစွာပြီးပြီးသားဖြစ်တဲ့သစ္စာလေးပါးတရားတွေကိုကိုယ်တိုင်ထိုးထွင်းသိအောင်လို့အားထုတ်ကြရလို့လေအခုဒီမှာယောဂီအားထုတ်နေအဲ့ဒါပဲအဲနောက်ညာရင်းတဲ့ခါကျတော့နိဗ္ဗာန်မျက်မှောက်ပြုတဲ့ခါသစ္စာလေးပါးတရားလုံးခါတဲ့သိတော့ အဲဒီသစ္စာလေးပါးတရားတွေကဘာတွေလဲဆိုလို့ရှိရင်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာနာကြားရကြဘူးညကပါလို့ဒုက္ခသစ္စာနဲ့သမုဒယသစ္စာကဟိုထဲတန်ရာထဲမှာသင်ပေါ်နေတဲ့တရားတွေနိရောဓသစ္စာနဲ့မေဃသစ္စာကတော့ဝဆင်းရဲချုပ်ငင်းမှုနဲ့ဆက်ဆိုင်တဲ့တရားတွေနိရောဓသစ္စာဆိုဝဆင်းချုပ်ငင်းတာမေဃသစ္စာဆိုရဲဝဆင်းရဲ ချုပ်ငိမ့်ဖို့ရအကျင့်အဲဒီတော့ကျင့်လို့ဟိုစင်းချုပ်ငိမ့်ပြီးတော့သွားတယ်ချုပ်ငိမ့်ကြောင့်ဖြစ်တဲ့တရားပဲကာမပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်ဝိသစ္စာနှစ်ပါးသာရှိတယ်ဒုက္ခနဲ့သမှုတွေဒီနှစ်ပါးရှိတာပဲနိရောဓကတော့ရှိပါဘူးမေဃလည်းပဲတရားအားထုတ်တဲ့ပုဂ္ဂိုလ်တွေသာနာမရှိဘူးတရားအားထုတ်မှရှိတယ်အဲ ဒုက္ခသစ္စာဆိုတာဆင်းရဲခြင်းမှတရားပဲသမုဒယသစ္စာကဆင်းရဲခြင်းကြောင့်ဆင်းမှတရားဒီနှစ်ခုနဲ့သံဃာလဲနေကြတာသမုဒယသစ္စာဆင်းရဲကြောင့်တရားရှိနေတော့ဒုက္ခသစ္စာဆင်းရဲခြင်းမှတရားတွေဖြစ်နေတယ်ဒါတွေတော့ဆိုလို့ရှိရင်ကျင့်ကြံအားဖြင့်ဒုက္ခသစ္စာဆိုတာသံခိတ်ဒိနာပြင်စုပါဒနဲ့ခန္ဓာဒုက္ခ သံဃိဒေနာအချင်းချင်းဝါပင်ပစ္စငါးပါးသောဥပါဒနာခန္ဓာဥပါဒနာခန္ဓာတရားတော်သည်ဒုက္ခဆင်းရဲတို့ပဲလို့ဒီဓမ္မစကြာသုတ်ကစပြီးတော့ဟောပါတယ်သစ္စာလေးပါးကျဲဖွင့်ပြတဲ့ဟောတဲ့သုတ်တွေမှာလည်းဒီတိုင်းပါပဲအချင်းချင်းဟောတဲ့နေရာကြတော့ကတမင်းစဘိက္ခွေဒုက္ခအရိယသစ္စာဘိက္ခွေရနဲ့ဒုက္ခအရိယသစ္စာ ဆင်းရဲဟူသောအရိယသစ္စာသည်ဆင်းရဲဟူသောအရိယတဲ့တရားသောမှန်တရားသည်အရိယတဲ့တရားသောဆင်းရဲရှင်မှန်တရားသည်ကတမင်းစပဲပါနိဥပါရณะခန္ဓာဒိဋ္ဌဝသနိယံဥပါရณะခန္ဓာဒီဥပါရณะခန္ဓာဥပါရณะခန္ဓာတို့ဝေဝသနိယံဖြစ်သောသည့်အာသာဖြစ်ရ၏အဲပိစုပါရณะခန္ဓာဒီသစ္စာ၅ပါးဟောဥပါရณะခန္ဓာဒီ ဥပါဒနဲ့ခန္ဓာတို့ဟူ၍ဝစနိယံဆိုပြတာရှိရ၏ဥပါဒနဲ့ခန္ဓာ၅ပါးပဲလို့အဲဒီလိုဖြစ်ကြရမယ်ဥပါဒနဲ့ခန္ဓာ၅ပါးတွေဖြစ်ပြန်တာတွေဆင်းရဲစိတ်တွေဥပါဒနဲ့ခန္ဓာ၅ပါးဆိုတာဘာတွေတုံးဆိုရင်မြင်တိုင်းမြင်တိုင်းသင်ကြားတွေ့ရတဲ့တရားတွေကြားတိုင်းကြားတိုင်းနားတိုင်းစသဖြင့်တွေ့ထိတိုင်းဒီကုသနာဉာဏ်ဒီတိုင်းသင်ကြားတွေ့ရတဲ့တရားတွေ ကျွဲထိတယ်ဆိုတဲ့နေရာမှာကိုယ်မူရနဲ့စပြီးတော့သွားတာလာတာကြတာထိုင်းတာလျောင်းတာကိုယ်တာဆန်းတာလှုပ်ရှားတာပြုပြင်တာတွေဟိုလည်းများတာကျွဲထိတယ်နဲ့ဆိုင်တာပဲအဲဒါဒုက္ခသစ္စာတွေတဲ့ဆင်းရဲခြင်းမှန်နေပဲဘာကြောင့်လို့ဆိုလို့ချင်းခန္ဓာမစက်ဖြစ်ပြနေလို့ဒီတရားတွေကိုယ်တိုင်မသိသေးတဲ့ပုဂ္ဂိုလ်တွေကတော့အမြဲတည်နေတယ်လို့ထင်ရတယ် အဲရုပ်ကိုယ်ကြီးတစ်ခုလုံးငငယ်တွေကအခုတည်းကကြီးနေတယ်ထင်ရတယ်စိတ်ပြီးဟာလည်းငငယ်တွေကအခုတည်းကတယောက်တည်းပဲကြီးနေတယ်လို့ထင်ရတယ်အဲတော့ကောင်းတဲ့စိတ်ပိုင်းလေးငယ်ပြီးတော့ကောင်းတယ်ချမ်းသာတယ်လို့ဒီလိုထင်နေတာကိုအဲလိုထင်နေကြမှန်ကတော့ခဏမစဲဖြစ်ပြနေတာလေတဲ့မရှိမသိလို့ မရှုရလို့မသိတာတဲ့ရှုမှတ်ခြင်းကိုယ်လည်းသိရတဲ့တရားတွေမြတ်စွာဘုရားဟောကြားတဲ့အတိုင်းရှုမှတ်ကြည့်လို့ရှိရင်ကိုယ်တိုင်တွေ့ရခုယောဂီပုဂ္ဂိုလ်တွေမြင်နိုင်ကြတဲ့ဓဝါဇဝပေါ်တိုင်းပေါ်တိုင်းရှုရမြင်နိုင်ကြတဲ့ပေါ်တိုင်းပေါ်တိုင်းတွေကိုအကုန်လုံးမရှုနိုင်သေးခင်တော့နည်းနည်းကစပြီးတော့ရှုရဘုန်းကြီးကညွှန်ပြတာနည်းနည်းကသင်ကြားတဲ့တရားစပြီးတော့ရှုရယထာဘာဝတဝိပဿနာဘိနိဝေသော ဝိပဿနာပင်ဝေဒဝိပဿနာကိုစ၍နှလုံးသွင်းခြင်းရှုခြင်းသည်ယထာဘာဝတထင်ရှားစဉ်တိုင်းဟောတည်ဖြစ်၏ဝိပဿနာစပြီးတော့ရှုတဲ့ဆိုတာထင်ရှားစဉ်တိုင်းရှုရတယ်ပထမဆုံးထင်ရှားဆုံးတရားစပြီးတော့ရှုထင်ရှားဆုံးတရားစပြီးတော့ရှုနေရင်လည်းနောက်တော့သူ့လောက်မထင်ရှားတဲ့ဒုတိယလည်းထင်ရှားတယ်ဆိုရတာပါအဲ့ဒါခေါ်လာထင်ရှားတယ်အဲ့ဒါလည်းရှုနောက်တော့အဲဒုတိယလောက်မထင်ရှားတဲ့တတိယ အဲဒီတရားလည်းပဲသူပေါ်လာတာပဲအဲဒီလိုပဲသင်ကြားတဲ့တရားတွေရှင်ရွှင်းနဲ့နောက်ဆုံးကြတော့မသင်ကြားတဲ့တရားသိမ်မွေ့တဲ့တရားတွေလည်းအကုန်လုံးသင်ကြားပြီးတော့ပေါ်လာကိုယ်ထဲမှာရှိတဲ့တရားတွေအကျိုးမဲ့အကုန်လုံးသိနိုင်တာပါပဲပါရမီညာရင်းရင်းလားပါရမီညာထက်တန်ရထက်တန်လားရှင်းရှင်းလင်းလင်းပြတ်တယ်ဆိုတာသိရတယ်အဲဒီတော့သင်ကြားတဲ့တရားဆိုတော့ကိုယ်ထဲမှာသင်ကြားတဲ့တရားတွေကတော့ အရိယာဘုံနဲ့ပြောလို့ရှိရင်တတိထံဒေနာဟောတဲ့အတိုင်းပါပဲကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းသင်ကြားလို့အဲ့ဒါယူရတယ်အဲသွားတိုင်းသွားတိုင်းရတိုင်းထိုင်တိုင်းလျောင်းတိုင်းကိုမူရာတွေကိုယ်တိုင်းဆန်နဲ့လှူကြတိုင်းကိုမူရာတွေသင်ကြားနေတာတွေပဲဘိုက်ကတောင်းနှင်းလှုပ်ရှားတဲ့ဝါရောတာတဲ့ပေါင်းတက်လာလိုက်ပင်ကြသွားကိုမူရလည်းသင်ကြတာပဲသူကလည်းသင်ကြတယ်ကလေးတွေပဲ ဒါစိတ်ဆိုင်ကြည့်ရင်သင်ကြားတာလူကြီးဆိုပြောကြမရှိဘူးဒါသင်ကြားတဲ့ဥစ္စာတောင်းတယ်လားလဲသင်ကြားသွားတယ်ဘယ်တဲ့တရားစာရေးပြီးကြည့်နေဘယ်တဲ့နေပြီးတောင်းတာတင်းတာတွန်းကန်တာလှုပ်ရှားတာနဲ့သင်ကြားနာတယ်အဲတောင်းတာတင်းတာကမသင်ကြားနိုင်ဘူးလားလှုပ်ရှားတာတော့သင်ကြားသင်ကြားနေအပြင်ဘက်ကိုကားပြီးတော့တက်လာလိုက်အတွင်းဘက်ကိုရော့ပြီးတော့ကျသွားလိုက်လှုပ်ရှားတာတော့သင်ကြားသင်ကြားနေလှုပ်ရှားတာလည်းဝါရောတာပဲ အသက်ပြင်းပြင်းရှူတဲ့အခါကျရင်ပြင်းပြင်းရှူသလောက်ကျင်းတာတွေတောင့်တာတွေကျင်းတာတွေဒုက္ခနာတွေဆိုတာထင်ရှားတာပဲ။သက်ရှူထုတ်လိုက်တဲ့အခါကျတော့ရော့ကြသွားတာတွေထင်ရှားတာပဲ။အဲ့ဒါမျိုးထင်ရှားနေတဲ့တရားတွေအဲ့ဒီတရားတွေကြာစပြီးတော့ရှူရ။ဘုန်းကြီးကညွှန်ကြားထားတဲ့တရားယောဂီတွေအရှိမှန်နေတယ်။စတော့အဲ့ဒါပဲရှိအောင်တော့ပြီးဆက်ရတယ်။မှန်နေအောင်။ကောင်းတယ်ပြင်တယ်မှန်နေဟိုရောက်သွားတယ်ဒီရောက်တယ်စိတ်ကမငြိမ်ဘူး။ အဲဒီမငြင်းတဲ့စိတ်တွေလည်းမှားတာပဲစိတ်ကလေးတွေမှားရတော့စိတ်ကူးရယ်စဉ်းစားရယ်ကြံစည်ရယ်မှားလိုက်အဲဒါလေးပြီးတော့ကဘုံနာကျိုးများတယ်တရားမထုတ်ဘဲနေတဲ့ပုဂ္ဂိုလ်တွေကကိုယ်စိတ်ကို နိုင်တဲ့ကိုယ်စိတ်ကိုစိုးရတဲ့အောင်းမြင်နေတာကိုယ်စိတ်ကိုထားရမှရတယ်ထားရမှနေတယ်အဲကိုယ်ကြံရင်ကြံမကြံရင်နေကိုယ်စဉ်းစားရင်စဉ်းစားမစဉ်းစားရင်နေဒီလိုဖြစ်ကြတော့အောင်းမြင်တာပဲဖြစ်နေမှတော့သူက သူအကြောင်းရတယ်ဆိုတာအကြောင်းပေါ်လာလို့ရှိရင်မစဉ်းစားပါနဲ့မကြမ်းပါနဲ့ဒါလို့ဘယ်မှမရဘူးဆိုတော့သူကြိုက်တဲ့အအောင်ဆိုရင်စဉ်းစားတာကြံစည်တာပဲအဲတော့အဲဒီစိတ်ကလေးဖြစ်ပေါ်လာတာကိုရှင်းမှန်တွေ့ရတယ်ဩစိတ်ဆိုတာမနေတတ်ပါပဲလားသိရပြီးတော့စိတ်ကလေးကလည်းပဲအစရှိတာမဟုတ်ဘူးခုမှအသိဖြစ်လာတာပဲစိတ်ကူးတဲ့စဉ်းစားတယ်အစမရှိဘူးဖောင်းတဲ့ပင်နဲ့မှရင်ဖောင်းတဲ့ပင်နဲ့မှတဲ့စိတ်ပဲထင်ကြတယ်အစမရှိဘူး ဘုရားအပြင်အလွတ်စဉ်းစားတဲ့စိတ်ကလေးပေါ်လာတာဒါအဖြစ်ဖြစ်လာတာစဉ်းစားတယ်ဆိုတော့မှလိုက်တော့မရှိရဘူးကြောက်သွားတယ်ဒါတော့အဲ့ဒါလေးပြီးတာကိုမနာဖို့တာမှာလေအာဒုက္ခသစ္စာပဲဥပါဒနာခန္ဓာ၅ပါးထဲမှာနာဥပါဒနာခန္ဓာ၄ပါးတဲ့စိတ်ကူးစဉ်းစားတာထဲမှာစိတ်ကူးတာကဝမ်းနဲ့ဝမ်းသာနဲ့စိတ်ကူးတာလည်းရှိတယ်ဒါဒုက္ခဝေဒနာပဲ စိတ်စိတ်ညစ်ပြီးတော့စိတ်ပြက်ပြီးစဉ်းစားတာလည်းရှိတယ်ငါဒုက္ခဝေဒနာကာမစိတ်ကူးစဉ်းစားတာရှိတယ်ဥပ္ပကဝေဒနာပဲဝေဒနာသုံးပါးတစ်ပါးပါးနဲ့တူအချင်းအဲဝေဒနာခန္ဓာပြီးတော့စိတ်ကူးတဲ့အာယုံမှတ်မိတယ်ကိုယ်ကကိုယ်ကမှတ်မိတာပဲခုနစိတ်ကလေးကပဲရောက်တော့တယ်ဘာစိတ်ကူးလဲဆိုတာညာစဉ်းစားရင်မှတ်မိတာနောက်ကြာရင်တော့မေ့ရင်မေ့တာပဲရခြင်းတော့မှတ်မိတယ်အဲဒီတော့မှတ်သားတဲ့သဘောကြီးအပညာပဲသဘောပညာခန္ဓာ အဲစိတ်ကိုအာယုံသိယုံမြသဘောကဝိညာဉ်နဲ့ခန္ဓာစိတ်ပဲတဲ့ဟိုရောက်လဲဒီရောက်လဲစိတ်ကိုယုံမြသိယုံမြလေစိတ်ကိုမသိမှုဖြစ်ပေါ်အောင်လို့ကြောင်းကြဆိုင်ပေးတာလည်းရှိသေးတယ်တဲ့နှလုံးသွင်းလိုက်ကြောင်းကြဆိုင်တယ်ငုံသွင်းကြောင်းကြဆိုင်မရှိတော့အဲဒီစိတ်ကူးလေးတွေသာကတာကပြင့်နေတာသင်္ခါရခန္ဓာတဲ့ကနာခန္ဓာလေးပါစိတ်ကူးမိတရားဖြစ်တာကရုပ်ခန္ဓာဒီကိုယ်ကြီးတွေကမှီပြီးတော့ဖြစ်တာကိုမြင်မြတ်မှာ သင်္လေးမြင်မှလည်းဒီလိုစိတ်ကူးမဖြစ်နိုင်ဘူးရုပ်ကိုယ်ထဲမှာဖြစ်တာကိုယ်ကိုယ်ထဲမှာဖြစ်တယ်သူများကိုယ်ထဲမှာဖြစ်တယ်အဲလိုဖြစ်တဲ့မြေကြီးထဲမှာမဖြစ်ဘူးရေထဲမှာဖြစ်ဘူးလေထဲမှာဖြစ်ဘူးမီးထဲမှာမဖြစ်ဘူးอืมသစ်ပင်ထဲမှာမဖြစ်ဘူးအမိုက်တို့အမုံတို့အတိထဲမှာလည်းမဖြစ်ဘူးမိမိတို့တာနာဖြစ်တာပဲသတ္တဝါအသီးသီးရဲ့ရုပ်ရုပ်တာနာမှာရုပ်ကိုယ်ထဲမှာမိပြီးတော့ဖြစ်လာတယ်ရုပ်ကိုယ်က သိကူရဲဆိုရင်ရုပ်ကိုယ်လည်းမိစရာရှိတာမိစရာကလည်းပဲအဲဒီခိုက်တာရှိပြီးတော့ကြောက်သွားတာပါပဲသိကူလည်းလည်းသိကူပြီးကြောက်သွားတာပဲအဲ့ဒါလေးကိုသိကူရဲသိကူရဲမှဒီသိကူလေးသိရတာကောဒါခိုးတာနဲ့ဒီနေ့ကသမမတရားကိုတရားအထုတ်အရင်ကလည်းအထုတ်ပြီးသတိမှသလောက်အထုတ်တယ်သူဘာမှမသိဘူးတဲ့သူပြောတယ်อืมသူကသိတော့သိမှာပဲသိပုံကို တရုပ်ခွဲပြီးနားမလဲသူကမသိဘူးအောင်းမင်းလားသိတာယောဂတခါဘုန်းကြီးမောင်လေးကလည်းတော့ဓမ္မတရားတရားအားထုတ်သူကဘယ်နဲ့ပြောတော့ဆိုတော့တတိတော်မှာဗျာအရင်ကအိမ်မှာနေတော့ကစိတ်တွေအမှန်ကောင်းတာဘာမှမရှိဘူးအခုတရားအထုံးကစိတ်တွေကဗျာမကြည့်ဘူးဟိုရောက်လိုက်ဒီရောက်လိုက်ဟိုကြံလိုက်ဒီကြံလိုက်အဲ့ဒါတွေစိတ်တွေခါတယ်တရားအထုံးကစိတ်တွေမကောင်းတာတွေပေါ်လာတဲ့ ဟုတ်ဘူးလို့စားရမကောင်းတာတွေရှိနာအစတုန်းကကိုယ်စိတ်ကိုဘယ်သွားလို့ကောင်းမှမသိဘယ်ကြံလို့ကြံမှမသိကောင်းတာမကောင်းတာစီစဉ်မှမရှိသေးပဲရှိမှမရှိပဲမရှိလို့မသိတာအခုရှိလို့သိတာကမကောင်းတဲ့စိတ်တွေကိုယ်တဏှာရှိနေမှသိလာတာကအမနာဖိုးတန်တယ်စိတ်တွေမနိုင်နိုင်ဘူးဟိုသွားတယ်ဒီသွားတယ်အဲဒီလိုဖြစ်ချင်တာဖြစ်နေတဲ့စိတ်ကလေးကိုသိရရင်ကိုဖိုးတန်လာတာလို့ဒါထူးသောအသည့်ဖြစ်လာတာလို့အနန္တဝန္တာပြပြီလို့ ဒီရဒီလိုသိပြီးတော့နောက်တော့ဒီစိတ်တွေနိုင်နေတော့မှလားပေးပြီးတော့ဒါမှားလို့တိုက်တွန်းရတယ်အဲတရားထုတ်ရင်လည်းမကြခင်သိတာဒီသိကူလေးရတယ်ရှုပါများတဲ့ခါကာလကျတော့ဖောင်းနေမှရင်ဖောင်းတာကတကူမှတ်ပြီးတာကတကူကွဲလာတယ်ဒါသူ့လိုလိုကွဲလာတာဖောင်းနေဆိုတာတခြားပဲမှတ်ပြီးတာတခြားအစတော့မကွဲပါဘူးဖောင်းနေမှလည်း ပေါင်းတာလည်းငါပဲပြီးတာလည်းငါပဲဒီလိုပဲတယောက်တည်းပဲဒီလိုဖြစ်နေတာသမာဓိအားကောင်းလာတော့သူကဉာဏ်ဖြစ်လာတယ်ဉာဏ်သာပြီးတာလေအတိအဖြစ်လာတာဘယ်နဲ့ပြီးရင်လဲပေါင်းတာလေးကတစ်ခုပဲပြီးတာလေးကတစ်ခုပဲတရားစီပဲမရောဘူးပေါင်းတာကမပြီးဘူးရှုတာကပြီးရဲ့အဲပေါင်းတာကဘာမှမပြီးတော့သူ့ကိုရုပ်လို့သာပေကျမ်းကဝါဟာရနဲ့ရုပ်လို့ အဲဒီတော့မှတ်ရတယ်ဒါကတော့ဒေသနာလေးပါလေအကြောင်းမှရှိတယ်မကြောက်ဘူးလို့ရှိရင်တော့ဒါရုပ်ခေါ်တယ်ဘာခေါ်တယ်ဆိုပြီးညင်မှပြီးလိုက်ဘာယုံမကျူတာဒါကရုပ်ဘာယုံသိတာဒါကနာကျူတိုင်းကျူတိုင်းသိပြီးနေတာတွေကအာယုံစီကိုပြည့်ပြည့်ကနေတယ်တော့ပဲညွညွသွားတဲ့သဘောလေးနာမဆိုညွတ်တတ်တဲ့တရားတဲ့အာယုံစီကိုညွတ်တတ်တဲ့ကိုင်းတတ်တဲ့တရားပဲအဲကျူတိုင်းကျူတိုင်းကဒီယုံနာနာလေးပိုင်းခြားပြီးတာတဲ့ အဲ့ဒါဒုက္ခသစ္စာပဲဒီတရားတွေကအဲခေါင်းတယ်ဆိုတဲ့ရုပ်ကရုပ်ပါဒနဲ့ခန္ဓာပဲသူ့မရှိနိုင်လို့ရှိရင်ရဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတို့အနေနဲ့ဘာရပြီးတော့လဲဆွဲလာနေဒိဋ္ဌိနဲ့ထင်မှားပြီးတော့လဲဆွဲလာနေအဲဒီတော့ဆွဲလာနိုင်လို့သူ့ကိုဥပါဒနဲ့ခန္ဓာလို့ခေါ်တယ်ရုပ်ဥပါဒနဲ့ခန္ဓာရုပ်ခန္ဓာပါပဲရုပ်စုရုပ်စုရုပ်ဖို့တရား ယုတ်တရားလို့ဆိုတာပါပဲအဲသူ့ဆွဲလာနိုင်လို့သူဥပါဒနဲ့ခန္ဓာတကယ်ဆွဲလာခံရမှာမဟုတ်ပါဘူးဝိပဿနာကျုပ်လည်းနေသဒုက္ခနဲ့တာမှန်တယ်ပြီးနေတော့အဲ့ဒါမဆွဲလာဘူးမဆွဲလာနဲ့ဥပါဒနဲ့ခန္ဓာလို့ခေါ်တာပဲသူကဆွဲလာနိုင်တယ်တရားမကျွမ်းမလို့ရှိရင်တော့ဆွဲလာနေတာပဲဒီလိုပုဂ္ဂိုလ်ကြီးအများဆုံးအများလားဆွဲလာနေတာမှတ်သိတဲ့စိတ်ကနာနဲ့ဒါလည်းနာဥပါဒနဲ့ခန္ဓာပဲမကျွမ်းမမသိလို့ရှိရင်အဲ့ဒီမှတ်သိတဲ့စိတ်ကလေးလည်း ကောင်းတဲ့နေချမ်းသာတဲ့အနေနဲ့ဒါရနှစ်တယ်ပြီးဆွဲလာတယ်ပုဂ္ဂိုလ်တ attva အနေနဲ့ရှင်မပြီးတော့ဆွဲလာတယ်အခုဝိပဿနာရှုလို့စိတ်ကလေးကဖြည့်ပြီးပြောက်ဖြည့်ပြီးတော့ဒါလေးတွေပြီးနေလို့ရှိရင်တော့ကောင်းတဲ့အနေနဲ့ဒါရစရာလည်းမရှိဘူးပုဂ္ဂိုလ်တ attva ပဲလို့ဆွဲလာကြလည်းမရှိဘူးဖြည့်ပြီးပြောက်တော့ရှိမှမရှိတော့ပဲအသက်ရှင်နေတဲ့ငါကောင်လို့ထင်ရတာကငငယ်လေးအစားရခုတည်းတယောက်တည်းတီးရတယ်ထင်တာကိုဒါငါတော့အောင်းနေတာကိုကဒီလိုတီးတာမှမဟုတ်ပဲအခုအသေးသေးဖြစ်ပြီးပြောက်နေတာ ဘယ်အတ္တကခေါ်လို့ရှိမလဲအတ္တမဟုတ်ဘူးအဲဒီတော့တဏှာဒိဋ္ဌိနဲ့မဆွဲလာနိုင်ဘူးတဲ့မဆွဲလာနိုင်ပေမဲ့လည်းပဲမရှိတဲ့ပုဂ္ဂိုလ်မှာဆွဲလာနိုင်လို့ဒီဥပါဒနဲ့ခံလို့ခေါ်ရတာပဲဥပါဒရင်အောင်ဖြစ်တဲ့တရားအဲဒါရှုတိုင်းရှုတိုင်းဒီဥပါဒနဲ့ခန္ဓာ၅ပါးတရားတွေပြီးတာပဲ။ဖောင်းတယ်မှရင် ဖောင်းတာကယုံမှတ်ပြီးတာကအနံ။ဘိနေမှရင်ဘိနေအယုံမှတ်ပြီးတာကအနံ။ ဒုက္ခသစ္စာတရားတွေဘာဖြစ်လို့ဒုက္ခခေါ်ရတော့ခန္ဓာမစက်ဖြစ်ပြနေတာဗဂတိပုဂ္ဂိုလ်တွေကတော့ငါးပိုင်းငါးကိုအများအားဖြင့်လည်းထင်တာကိုသိရစိတ်လည်းငါအများအားဖြင့်လည်းထင်တာကိုဒါတော့ကောင်းတဲ့အနေနဲ့လည်းပါရပြီးတော့ဆွဲလန်းတာပဲပုဂ္ဂိုလ်သားတော်အနေနဲ့ပါရပြီးဆွဲလန်းတာပဲအခုကတော့ဘာမှသာဆွဲလန်းကြမရှိဘူးသူခိုက်တာနဲ့သူဖြစ်ပြီးကြောက်တာမရှိဘူးကြောက်တာမရှိတော့ဘူး ဖောင်းတာလည်းဖောင်းပြီးကြောက်တိုင်းနောက်တစ်ခါဖောင်းတာအစ်စ်ပဲနောက်တစ်ခါဖောင်းတာအစ်စ်ပဲရှုပ်ပြီးတာလည်းပဲနောက်တစ်ခါပြီးတာအစ်စ်နောက်တစ်ခါပြီးတာအစ်စ်ကြီးတယ်ပဲအောင်းမရှိဘူးသူတိုင်းသူတိုင်းအစ်စ်သေးကြီးတယ်ပဲအရှုမှမဟုတ်မရှုပဲနေလဲတိုင်းမြင်တာတရားကြားတာတရားစဉ်းစားတာတရားစိတ်ကလေးတွေအစ်စ်သေးကြီးတယ်ပဲဒိဋ္ဌိကစပြီးတော့တဘောအလုံးဆက်ပြီးတော့ဖြစ်နေတဲ့စိတ်စဉ်ဟာအများကြီးဟွန်းတစ်စက္ကန့်လည်းမကြာပါဘူးစိတ်တစ်ခုကတစ်စက္ကန့်မကြာဘူး အဲတစ်စက္ကန့်ထားပါအောင်တော့ညာနာလည်းတဲ့တစ်စက္ကန့်နဲ့ပေးစိတ်လို့တော့မရဘူးအဲတစ်စက္ကန့်ထားလို့ရှိရင်တစ်စက္ကန့်တစ်စိတ်တစ်စက္ကန့်တစ်စိတ်ဆိုလို့ချင်းဓမ္မနည်းဆိုလို့ရှိရင်စိတ်ပေါင်း60အဟောင်းဟောင်းနေကြောက်သွားပြီမရှိဘူးအသေးသေးတွေကြောင်းလဲဓမ္မကြီးဆိုလို့ရှိရင်အဲ66လီ30နဲ့6 300နဲ့6ပါရှိတယ်ဒါစက္ကန့်နဲ့ဒါကျအကျမ်းစာအပြင်ထွက်ပြရတာ ဟိုသာရိကျမ်းကနေမှာတော့မျက်စိတမင်တရားတစ်ပြည့်ချင်းဂရေတသိန်းတော်ဆိုတာကိုဒီလိုဖြစ်ဖြစ်တာရညာကြီးအဲ့ဒါတွေတော့အဲဒီတော့ယုံကြည်ထားတာပေါ့အဲ့ဒါတော့သိဖို့ကတော့မလွယ်ပါဘူးဒါတော့ဒါကတော့ဘုရားညာများနဲ့မှပြီးမှာဒါမှပုဂ္ဂိုလ်တွေကလည်းမသိအဲဒီတော့တဏှာရည်အတွင်းနဲ့အဖြစ်ပြပေါ့3600မနည်းဘူးဆယ်နိုင်ဆိုလို့ရှိရင်3600 အဲနိုင်20ဆိုလို့ရှိရင်ဖြင့်9000 2000တော့4နာရီရှိတယ်အဲဒါ4နာရီက3လေး7နှစ်အဲဒါလည်း1000ကျော်7000 9000လောက်ရှိတယ်ဒီနေ့ဒီနေ့ကလာတစ်စက္ကန့်ကိုသိထားအောင်တော့ဗေဒါအလိုတကူမှတ်လို့တယ်အောင်ပြောရအဲဒီနေ့ဒီနေ့စိတ်ပေါင်း9000ကျော်တစ်သိန်းလောက် ဖြစ်ပြနေတယ်ကအကျမ်းစာအသေးစားဆိုလို့ရှိရင်တော့ရသီတနဲ့တရားသဖြင့်အတွင်းဂရေတသိန်းဆိုတာဒါတော့နာမည်ပါအဝိပဿနာရှုတဲ့ပုဂ္ဂိုလ်ကတော့တစ်စက္ကန့်တစ်ခါလောက်ဖြစ်တယ်ဆိုတာသိရင်ကိုဖိုးတန်လာပါပြီဒီလောက်သိရင်ကိုနာဖိုးတန်ပါဒါတော့သိအောင်တစ်စက္ကန့်နဲ့စက္ကန့်နဲ့တစ်ခါဓမ္မတမရအောင်လို့ရှုမှတ်နေဒါဒီလိုမှတိုင်းမှတိုင်းကပေါ်ပြီးကြောက်တာပေါ်ပြီးကြောက်သွားတယ်မရှိဘူးအဲသောသောကဖြစ်တဲ့ခါရင်တော့မရှိတော့ဘူး ဓမ္မနေ့တွဲဆိုလို့ရှိရင်ဖြစ်ပြသွားတာလည်းအချိန်ပေါင်း60ရှိသွားပြီဇနာရီနဲ့ဆိုလို့ရှိရင်3000အဲ3600ပါရှိသွားပြီစသည်ဖြင့်အဟောင်းတွေပြောက်သွားပြီအသေးသေးတွေဆက်ကားတာဖြစ်လားဘာနဲ့တူတယ်လဲဆိုရင်ရေစီးကြောင်းထဲမှာရေတွေအသေးသေးလာတာနဲ့တူရတယ်ရေစီးကြောင်းကလည်းအမှတ်တမဲ့ကြည့်နေလို့ရှိရင်တော့ရေတွေပဲလို့အောင်မရတယ်ဘယ်ဟုတ်မလဲသူစားဒီနေရာရောက်ပြီးသားရေကအောက်သွားတာပဲဒီကြလဲနေပါနဲ့အကြည့် စမ်းထားလို့ရှိရင်ဖြင့်ချိန်နဲ့ဖြည့်လက်နဲ့ဖြည့်စမ်းတာရတယ်အဲကိုကိုတိုက်တိုက်ပြီးတော့ရေးစီးစီးသွားတာကိုအေးအေးပြီးတိုက်တယ်ဆိုတာကြီးအသေးသေးပြီးတယ်ပဲအေးပြီးတိုက်တိုင်းတိုက်တိုင်းအသေးပဲနော်ဟိုတိုက်ပြီးတိုက်ကြီးကပြန်လာတာမဟုတ်တော့ဘူးအသေးသေးတွေဒါတိုက်နေတာတွေပဲအဲလိုပဲကိုယ်ထဲမှာယုံနာတရားတွေကခဏမစဲဖြစ်ပြနေတာအဲဒီဖြစ်နေတဲ့တရားတွေကိုမရှိလို့မသိတာရှိလို့ရှိရင်ခဏမစဲဖြစ်ပြနေလို့ဒီတရားတွေဟာ ဆင်းရဲတွေပဲဒုက္ခတွေပဲအနိစ္စမမြဲလို့ဒုက္ခဆင်းရဲတွေဘယ်ချိန်မှစိုးသိနိုင်တယ်အဲဒီယုံနာနဲ့အဟောင်းပြောက်သွားရင်အသိမဖြစ်ပေါ်လာလို့ရှိရင်သိနေတာကြီးလည်းပဲသူရိသိဆိုတာနောက်ထပ်ယုံနာနဲ့အသိမဖြစ်လို့သိတယ်ခေါ်တာအဲဒီလိုပဲရားထဲမှာလည်းပဲနောက်ထပ်စိတ်ယုတ်တွေစိတ်တွေစေတသိက်တွေယုတ်တွေမဖြစ်ပေါ်လာလို့ရှိရင်သိဖို့အချိန်ကြီးလည်းပဲဒါကြောင့်ဒီလို မတန်ပြည့်လွယ်တဲ့တရားတွေဟာဆင်းရဲတရားတွေပဲကြောက်စရာတရားတွေပဲဒုက္ခမရဒေနာဘယဒေနာကြောက်စရာကောင်းသောနယ်သဘောကြောင့်ဒုက္ခဆင်းရဲပဲကြောက်စရာကောင်းလို့ဆင်းရဲတယ်အဲဒီတော့ဒုက္ခသစ္စာတရားတွေဒါတွေသိအောင်လို့ခုရှုမှတ်နေရတာဒုက္ခသစ္စာကိုပရိနိယဒုက္ခအရိယသစ္စာပရိနိယပရိနိယဒုက္ခအရိယသစ္စာဒုက္ခအရိယသစ္စာဒုက္ခအရိယသစ္စာကိုဝါ အရိယာတော်သိရသောဆင်းရဲခြင်းမှတရားကိုပရိနိယံပိုင်းခြား၍သိရမည်ဘယ်လိုပိုင်းခြားသိရမလဲယုံနဲ့နာမျှပဲလို့လည်းပိုင်းခြားသိရမယ်အကြောင်းနဲ့အကျိုးဆက်သွယ်ဖြစ်နေတယ်လို့လည်းပိုင်းခြားသိရမယ်အခုမှားရင်မှားရင်နဲ့ကိုယ်ရင်နဲ့စိတ်ကြီးတို့ကိုယ်နဲ့ဆန်းနေတဲ့စိတ်ကြီးတို့ဆန်းနေမြင်ကြကြီးတို့မြင်နေကြားကြကြီးတို့ကြားတယ်အဲအာယုံရှိလို့အပိလည်းဖြစ်တယ်ရှုမှတ်ကြရှိလို့ရှုမှတ်တဲ့စိတ်ကလေးဖြစ်တယ်စသည်ဖြင့်သူအကြောင်းကျိုးတွေစက်ကစက်ကဖြစ်နေတာအဲ့ဒါတွေလည်းပိုင်းခြားသိရတယ် ခဏမစဲဖြစ်ပြနေတာတွေကိုတွေ့ပြီးတော့လည်းပိုင်းခြားသိရတယ်။မိစ္ဆာမမြဲတဲ့တရားတွေပဲဒုက္ခဆင်းရဲတွေပဲအနာတ္တအတ္တကောင်မှုတဲ့ဘုံဘယ်နေအကုန်လုံးလိုက်ရှိနေတာပဲ။အဲအကုန်လုံးမရှိနိုင်တဲ့ကျင်လည်းခဏပြောတဲ့တဲ့ပေါင်းတဲ့ပင်ထဲမှာစိတ်ကူးလေးဖြစ်လာရင်ကိုစိတ်ကူးရဆိုမရှိဘူး။အဲဒါဖြစ်ဖြစ်သွားတာ။အဲဒီစိတ်ကူးလေးပြတ်သွားတဲ့နောက်နောက်ထပ်စိတ်သိမရှိရင်သေဖို့ရတော့ကြောက်စရာပဲ။ကိုယ်ထဲမှာညောင်းတာဝိသနာချင်းကိခဲတာတွေဖြစ်ရင်လည်းဒီတိုင်းပဲညောင်းတယ်၊မူတယ်၊နားတယ်ချင်းကိခဲတာလားစိုက်မှအဲ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 နောက်တော့အသိမဖြစ်လာရင်ပေဖို့အချိန်ကြီးနဲ့ပဲဒါကြောင့်မို့ဒုက္ခဆင်းရဲတရားတွေပဲတဲ့အဲ့ဒါလည်းပဲဝိပဿနာရှင်ရင်တွေ့ရပါတယ်သမာဓိညာအားကောင်းလာတဲ့အခါကျတော့နေနိုင်ကြတဲ့ဘယ်ဟာမဆိုခဏမစဲမှရင်မှရင်ပျောက်ပျောက်သွားတာရည်တွေ့နေရတော့အိစ္ဆမမြဲတဲ့တရားတွေပဲဒုက္ခဆင်းရဲတွေပဲကြောက်ကြကောင်းလို့ဆင်းရဲတွေအနာတ္တအတ္တကောင်းမှုတွေသဘောတရားတွေပဲလို့အဲဒီလိုပိုင်းခြားပြီးတော့သိရမယ်အဲဒီလိုပိုင်းခြားသိအောင်လို့အခု မောင်းလာပြီနာစားပြီးတော့ပေါ်တိုင်းပေါ်တိုင်းနေအကုန်လုံးလိုက်မှတ်နေရတာအဲ့ဒါဒုက္ခသစ္စာကိုပိုင်းခြားသိနေတာပဲမှတ်တိုင်းမှတ်တိုင်းပိုင်းခြားသိတာပဲပိုင်းခြားသိတိုင်းသိတိုင်းမဂ္ဂင်7ပါးတရားတွေပွားနေတာပဲမဂ္ဂင်7ပါးတရားပွားနေတာဒါအရိယာမရောက်ခွင့်ရတယ်လေအဲဆိုရမယ်ဒုက္ခသစ္စာအဲအစင်မှန်တရားဒုက္ခသစ္စာအဲအစင်မှန်တရား

ကြာရဲ့သိရမည်မြတ်စွာဘုရားဟောတာပရိညာတရားတဲ့အဲကြသိအောင်လို့ခုရှုမှနေရတာဒုက္ခသစ္စာတွေခြေတိုင်းခြေတိုင်းလိုက်မရှုမရှုတဲ့ပုဂ္ဂိုလ်တွေမသိနိုင်ဘူးယုံနဲ့နာနဲ့လည်းမကွဲဘူးကြောင်းနဲ့ကြိုးလည်းမသိဘူးခဏစဉ်ဆက်ဖြစ်တင်တာလည်းမသိဘူးအနေဆမမြဲဘူးဆိုတာလည်းမသိဘူးမြဲတယ်ထင်နေတာပဲอืมခါတာကောင်းလို့ထင်နေတာပဲအဲ့ဒါမသိလို့တဲ့အဝိဇ္ဇာပဲအရှုတိုင်းမရှုတိုင်းမသိဘူးမသိတိုင်းမသိတိုင်းအဝိဇ္ဇာတွေထင်တယ် အဲဒီတော့မသိတာတွေွယ်ပြောက်ပြီးအသိဉာဏ်ဖြစ်အောင်လို့ရှုတိုင်းရှုတိုင်းအသိဉာဏ်ဖြစ်တယ်အသိဉာဏ်ဝိဇ္ဇာပဲဝိဇ္ဇာအသိဉာဏ်ဖြစ်ရင်ဝိဇ္ဇာဆိုရယ်မသိမောဟကင်းသွားတာဘယ်ဝိဇ္ဇာဖြစ်သွားလဲအဲဒါဒုက္ခသစ္စာကိုပိုင်းခြားပြီးရင်ပိုင်းခြားပြီးသိနိုင်အောင်လို့ဉာဏ်ကြတဲ့တဘာ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ရှုရတယ်အကုန်လုံးမရှုနိုင်သေးခင်စကားစားမှာတော့ခေါင်းနဲ့ပိန်နဲ့တရားစားပြီးတော့ဒီအတိုင်းလာတော့ရှုနိုင်ပါလေနောက်ကြတော့မဟာဆိုအကုန်လုံးရှုလို့ရတာဘယ်ကစားရှုရှုပဲအကုန်လုံးရ နာကောင်းပါလေတော့အဲဒီတော့မရှိနိုင်လို့ရှိရင်တော့အဲ့ဒီဒုက္ခသစ္စာကိုပဲချမ်းသာတဲ့အကောင်းကြီးထင်ပြီးဒါအနှစ်သက်မှုဖြစ်တယ်သမှုရသစ္စာပဲသမှုရဆိုတာဖြစ်ကြောင်းတရားဘာဖြစ်ကြောင်းဒုက္ခဖြစ်ကြောင်းပဲဒုက္ခတွေသူ့ကြောင့်ဖြစ်နေတာမြင်နေကြတဲ့ဓဝါ၆ပါးကခဏမစဲဖြစ်တဲ့တရားတွေကိုဆင်းရဲမှမသိလို့ရှိရင်တော့အဲ့ဒီတရားတွေကိုချမ်းသာခြင်းပြီးတော့သာနှိမ့်တဲ့နေတဲ့များခြင်းဒီလိုပဲဒီလောကလုံးသတ္တဝါတွေက ဒါရီသားနေတာပဲမြင်ရတာလည်းကောက်ကြားတာလည်းကောက်နာစားပြဒုတိယတာလည်းကောက်ဒီကုသဇာကြာကြတာလည်းကောက်ဒီမြင်ကြနာစားတွေးနေတာတွေကြောက်သွားမှကိုစိုးရင်နေတာအဲဘဝမရှိဘဲနဲ့နေလို့ရှိရင်တို့မြင်ရမှာမဟုတ်ကြားမှာမဟုတ်သုံးတော်ခါလာမှာမဟုတ်ဘူးဆိုပြီးတော့အဲဒီဘဝကြောက်သွားမှကိုကြောက်နေရတာအဲဒီဒါနစ်တဲ့မှုရှိနေတာအဲဒီဒါနစ်တဲ့မှုခင်တော်မှုရှိနေတဲ့ကာလဘာလို့ဒီကနေ့မှခုနကပြောတဲ့အတိုင်း သံဃာမနမိတ်ကတိမဏိတစ်ခုကိုဆွဲပြီးတော့စိတ်ပင်ကလေးဖြစ်တယ်ဘဝဖြစ်ဖြစ်တယ်သွားကြမိတဲ့ဘဝလုံးဥပနာပြီးအဲဒီလိုရေသွားတယ်အဲဒါကြောင့်မရှိမမတဲ့ပုဂ္ဂိုလ်မှာနေနိုင်ကြတဲ့ဓဝါ၆ပါးကထင်ပေါ်တဲ့တရားတွေကိုပိုင်းခြားမသိဘူးတဲ့ယုံနာမျှမသိအိစ္ဆဒုက္ခနာတမသိဘူးဖြစ်ပြမသိဘူးမသိတော့သာယာနိဗ္ဗေတသာနိဗ္ဗေတာသမှုရာပစ္စည်းတွေပွားနေတာသာယာတိုင်းသာယာတိုင်း မရှုမမှန်မိတိုင်းမသိဘူးမသိတိုင်းမသိတိုင်းဒါရမှုတွေဝင်ဖို့ရပဲသမှုရသစ္စာတွေပွားနေတယ်အဲဒီသမှုရသစ္စာကိုဖျက်မှာပါသမှုရသစ္စာကိုဖျက်နေတဲ့မဟာတဘာတရားပဲအဲသမှုရသစ္စာဆင်းရဲဖြစ်ပွားကြအောင်တရားသမှုရဟာဆိုရမယ်သမှုရသစ္စာဆင်းရဲဖြစ်ကြောင်းဆင်းရဲဖြစ်ကြောင်းသိမှန်တရားသိမှန်တရား ရိယသစ္စာဆင်းရဲဖြစ်ကြောင်းသိမှန်တရားမှုရိယသစ္စာဆင်းရဲဖြစ်ကြောင်းသိမှန်တရားမှုရိယသစ္စာကိုပယ်ရမည်မှုရိယသစ္စာကိုပယ်ရမည်မှုရိယသစ္စာကိုပယ်ရမည်မှုရိယသစ္စာပယ်ဆိုတာဒီလို ဒုက္ခသစ္စာအမှန်သိမှပယ်နိုင်တာသမုဒယသစ္စာမင်းတို့မဖြစ်နေတော့ကွာဆိုလို့မရဘူးမဖြစ်နေတော့တားတာလည်းမရဘူးဖြစ်ကြကြီးဖြစ်မှာပဲအမှန်သိမှတဲ့အမှန်သိမှဒုက္ခသစ္စာတရားတွေဖြစ်ပြနေတော့ဒုက္ခပဲတို့မသိလို့သာမြဲတယ်ထင်တာမမြဲဘူးခဏမစဲဖြစ်ပြနေမမြဲတဲ့တရားပဲဖြစ်စီတဲ့ချင်းနဲ့ပဲချင်းမစိုးသိနိုင်တဲ့ သဘောတရားတွေကိုထေကိုလို့နေရတာပဲကြောက်เสียကောင်းတဲ့ဆင်းရဲတရားတွေပဲလို့အဲဒီတော့ရှင်ရမှရင်းနဲ့ကိုယ်ပိုင်ညာဖြစ်မှာကိုယ်ပိုင်ညာဖြစ်လို့မှန်နေပြီးတော့ဒါတွေလိုမရှိတော့ဘူးနိဗ္ဗာန်ညာကြမှာသိချပိုင်နေတယ်စကားတော့မပိုင်နိုင်ဘူးနိဗ္ဗာန်ဝိရဇတိဆိုတာနိဗ္ဗာန်ညာဖြစ်လာပြီညီးငွေတယ်ဒီမှာအဲလူဖြစ်လည်းဒီလိုဖြစ်ပြန်တာပဲနတ်ဆိုလည်းဒီလိုဖြစ်ပြန်တာဗြဟ္မာလည်းဒီလိုဖြစ်ပြန်တာပဲ လောကထဲမှာဘာပဲဖြစ်ဖြစ်ဒီလိုဖြစ်ဖြစ်နေတာတွေဘာမှအာကိုးစရာမရှိဘူးဒါတွေထဲကိုလုံးနေရရင်ဖြင့်ဥရုဏသေဆင်းရဲဒုက္ခရောက်ုံပဲဘာမှအနှစ်သာရမရှိဘူးအဲဒီလိုဟာတွေအလုံးမရှိဘူးလို့ညီးငွေ့တာအဲဒီလိုညီးငွေ့တဲ့အခါကျမှဒုက္ခသစ္စာပိုင်းပိုင်းနေနေပြီးအဲဒီလိုသိအောင်လို့ခုရှိရတာပဲခေါင်းကပင်သာစပြီးတော့ပေါ်တိုင်းပေါ်တိုင်းနဲ့ကုန်လိုက်ရှုပိုင်းချပြီးပိုင်းချပြီးလို့အမှန်တိုင်းပြီးပြီဆိုလို့ရှိရင်အဲဒီ တကယ်ဖြစ်ပြတဲ့ယုံနာတရားတွေကိုသာယာနှစ်သက်မှုမရှိဘူးတဲ့အဖြစ်ရှုတိုင်းရှုတိုင်းအမှန်သိအမှန်သိရင်သာယာနှစ်သက်မှုအကင်းလာပြီးတဲ့ပဲအဲဒါသမုဒယသစ္စာကိုပယ်ရမယ်ဆိုတဲ့အတိုင်းပယ်ပြီးသားဖြစ်သွားတာဓမ္မနကအသွားရရဟဲ့လို့တွန်းထုတ်နေတာမဟုတ်ဘူးဒုက္ခဆင်းရဲတရားကိုဆင်းရဲတရားမှသိရင်ပယ်ပြီးသားဖြစ်တာပဲဘာလို့ဘာလို့လဲဆိုလို့ရှိရင်ဈေးတန်းသွားပြီးစည်းဝယ်တာဈေးတန်းသွားပြီးစည်းဝယ်လို့ရှိရင်ဒီစည်းတစ်ခု အပြည့်နာစာတွေရှိနေမယ်လို့သောသောတော့ကြည့်လိုက်တော့ဟာကောင်းတာဒါလေးဝယ်မပဲဆိုပေမဲ့နောက်သေချာကြည့်တဲ့အခါကျပြည့်နာစာတွေ့ရောအပေါက်တို့ဘာလို့ခေါ်လဲဟောမလို့ကျင်တော့အသာတုန်းကလိုချင်နေတာပေါ့လို့အပြည့်မမြင်လို့နောက်အပေါက်ပြည့်တယ်မြင်တွေ့လာတော့လိုချင်တဲ့စိတ်မရှိဘူးအဲ့ဒါလိုပဲနိရသနာကတော့အသာဝါဖြစ်တဲ့ယုံနာတွေကမရှိမမတော့ဖြစ်တဲ့အိသရိဝနာတာပိုင်းခြားပြီးမသိရဘူးမသိတော့တာယာမှုတွေတဏှာတွေဝင်လာတာ ဘဝသက္ကသက္ကဖြစ်ခုရတယ်ဥဝနာဝတိဝရတယ်ပဲဆင်းရဲဖြစ်ပွားကြောင့်ပဲရှုတော့ဘနိစ္စဒုက္ခအနာတ္တကိုယ်ပိုင်ညာနဲ့ပြီးရဲ့ဒီတိုင်းဒီတိုင်းကပြည့်တဲ့တာမှုတွေမဖြစ်ဘူးတဲ့သမှုတရားသစ္စာပယ်ပြီးသားဖြစ်တယ်အဲ့ဒီသမှုတရားသစ္စာပယ်လို့ရှိရင်သမှုတရားကဆက်ပြီးတော့ဖြစ်မယ်ဝလာမှုဥပါဒံရဲ့အဲ့ဒီဟာဆက်ဖြစ်မယ်ကာမဖြစ်ဘူးကာမဆက်ပြီးတော့ဖြစ်မယ်ဘဝသေးတယ်မရှိရဘူးငြိမ့်နေအဲ့ဒါတရင်ကနိဗ္ဗာန်ခေါ်တယ်ခြူတိုင်းခြူတိုင်း မှားတိုင်းသိရင်ပြီးတိုင်းတည်တိုင်းဟာတရင်ကနိဗ္ဗာန်အဲခိုက်တာဟာဖြင့်ကိလေသာတွေငြိမ့်တာပဲကိလေသာတွေမဟုတ်ကိလေသာဆက်ဖြစ်မဲ့ကာငြိမ့်တယ်ကာလည်းကာကဆက်ဖြစ်မဲ့ဘဝယုံနာနေတဲ့ဒုက္ခသစ္စာတွေငြိမ့်တယ်အဲဒါဒီငါနိဗ္ဗာန်ကိုခေါ်ရင်းရဲ့နောက်အရိယာမဲရောက်သွားတဲ့ခါကျတော့အရိယာမဲနဲ့ကတော့နိဗ္ဗာန်စိတ်ကိုကျမ်းမပြတာပဲဖြစ်တဲ့ယုံနာတွေလုံးဝမရှိဘူးကိလေသာတွေလုံးဝမရှိဘူးစိတ်သုံးပြီးနေတဲ့သဘောနဲ့ရောက်ပြီးတော့ဆိုတာအဲဒါကတော့ နိရောဓသစ္စာနိဗ္ဗာန်အစစ်ပါပဲသူကတော့နိရောဓသစ္စာဆင်းခြင်းရာအစစ်မှန်တရားတဲ့ဆိုရတယ်နိရောဓသစ္စာဆင်းခြင်းရာဆင်းခြင်းရာအစစ်မှန်တရားသစ္စာကိုမျက်မှောက်ပြုပါမည်နိရောဓသစ္စာကိုမျက်မှောက်ပြုပါမည်မျက်မှောက်ပြုဆိုတာခြူတိုင်းခြူတိုင်း အမှန်သိတော့မှားသည်ပြောင်းရင်မှားသည်ကဆက်ပြင်းမဲ့ဘာယမှုတနာသမုဒယသစ္စာမဖြစ်ဘူးအဲဒီကဆက်ပြင်းမဲ့ဆွဲလာမှုမဖြစ်ဘူးအဲဒီကဆက်ပြင်းမဲ့ကာမဖြစ်ဘူးကာမနေပြီးအကျိုးပေးတော့ဘဝတိကျုံနာခန္ဓာတွေမရှိဘူးဒါအယုံဒါအယုံမှာတစ်ခါခါငြိမ့်ငြိမ့်သွားတယ်ဒီအယုံမှာရှုမိတဲ့အယုံမှာငြိမ့်မရှုမိတဲ့အယုံတော့မငြိမ့်အဲဒီရှုမိတဲ့အယုံလေးမှာငြိမ့်တာကိုတရင်ကနိရောဓခေါ်တယ်အဲဒါရှုတိုင်းရှုတိုင်းအတိတရင်ကနိရောဓဆိုက်ရောက်နေတာပဲမရှုရင်တော့မဆိုက်ရောက်ဘူး ဝိပဿနာဉာဏ်ရှင်းတာလို့ပြည့်စုံတဲ့ခါကျတော့အရိယာမဲဖြစ်လာတယ်တခါလူပြခဏဉာဏ်ရှင်းတဲ့ခါကျတော့ရှုမှတ်နေရင်လည်းဒီကတခါလည်းငြင်းတဲ့သဘောလေးကိုခါလည်းရောက်သွားတာပြုတ်ကြတယ်ဆိုပဲဖြည့်ပြန်လာတယ်ပြင်းပြင်းနဲ့ဖြည့်ပြမှုယုံနာနဲ့လုံးဝငြင်းတဲ့ချုပ်ငြင်းတဲ့သဘောလေးကြာရောက်သွားတယ်အဲ့ဒါကအရိယာမဲဖြစ်မျက်မှောက်ပြုတာအဲ့ဒီအဲ့ဒီမျက်မှောက်ပြုနိုင်လို့ပဲအထုတ်နေရတာဒါကြောင့်ရသဒေသဆင်းရဲခြင်းအဖြစ်မှန်တရားဆိုတာ ကိလေသာငြိမ့်တယ်ကိလေသာကဆက်ဖြစ်မယ်ကာငြိမ့်တယ်ကာကဆက်ဖြစ်မယ်ဘဝဒီကျုံနာခန္ဓာတွေငြိမ့်တယ်ဒါဆင်းရဲအပြစ်မှတရားပဲအဲ့ဒီငြိမ့်တာကိုမျက်မှောက်ပြုရတယ်ဆိုတာဝိပဿနာရှုတော့တယ်ရှုတိုင်းရှုတိုင်းတစ်ခဏငြိမ့်တယ်ရှုမိတာကမှငြိမ့်တယ်ဝိပဿနာဉာဏ်ကျင့်တဲ့ကျင့်စဉ်ခါကာလကြာရိယာမဉာဏ်ဖြင့်အဲ့ဒီတကယ်ငြိမ့်တဲ့တရားမျက်မှောက်ပြုတယ်နောက်ဆုံးဉာဏ်သာဖြစ်ပြီးတဲ့အခါပြိဋိနိဗ္ဗာန်စံတော့ဒီယုံနာသင်္ခါရတွေလုံးဝတစ်ခါတည်းစိတ်ဆုံးငြိမ့်ပြီးတော့သွားတယ်အဲ့ဒါက မျက်မှောက်ကြည့်ရမယ်ကိုယ်တိုင်တွေ့ရမယ်တရားတဲ့ဒါမှဆင်းရဲခါတိုင်းကုန်ခြင်းတာမေဃသစ္စာဆိုတာကလည်းအဲ့ဒီဆင်းရဲခြင်းရောက်ရအကြောင်းဖြစ်တဲ့တရားပဲမေဃမေဃရှိပါတရားပါပဲဆင်းရဲခြင်းရောက်ရောက်ကြောင်းတဲ့ဒီမေဃသစ္စာတရားပွားများမှာရှူတိုင်းရှူတိုင်းမေဃရှိပါတရားပွားများမေဃသစ္စာတွေပွားနေတာမေဃသစ္စာပွားတိုင်းပွားတိုင်းဟာဒုက္ခကိုလည်းပိုက်ချပြီးတော့သိတယ်သမုဒယကိုလည်းပယ်တယ် သင်္ကနိရောဓကိုလည်းမျက်မှောက်ပြုတယ်အဲဒါကြောင့်နိရောဓဆက်ရောက်ကြောင်းတရားနောက်ဆုံးကြတော့အရိယာမဲ့ရှင်နိဗ္ဗာန်မျက်မှောက်ပြုသွားတာတကယ်ကိုဆက်ရောက်သွားတာပဲအရိယာမဲ့ကဒါလည်းကိုဝင်ပြီးတော့တိုးသွားတယ်လို့ပဲအဲမဂ္ဂင်7ပါးတရားတွေအရိယာမဲ့ဖြစ်ပြီးနိဗ္ဗာန်အောင်လည်းတခါလေရောက်ပြီးတော့သွားတာအဲဒီတော့ရောက်အောင်လို့အထုံညတာပဲဒါရောက်လဲရောက်ပါလေကျိုးစားတာအထုံညမေဃသစ္စာမေဃသစ္စာပြင်းရသောယောက်ျားပြင်းရသော ကသစ္စာမြင်မြင်ရာရောက်ကြောင်းရှင်းလန်းကသိမှန်တရားမေဃသစ္စာမြင်မြင်ရာရောက်ကြောင်းရှင်းလန်းကသိမှန်တရားမေဃသစ္စာမြင်မြင်ရာရောက်ကြောင်းရှင်းလန်းက သင်္မန္တရားသင်္ဃသစ္စာသင်္နိယယောက်ျားသင်္လန်းကသင်္မန္တရားသင်္ဃသစ္စာနုငယ်7ပါးတရားစာကိုပေါ်တိုင်းပေါ်တိုင်းနေရှုမှတ်နေမှတ်တိုင်းမှတ်တိုင်းနေတဲ့မေဃသစ္စာတရားတွေပွားနေတာပါပဲမေဃသစ္စာမိမိတဏ္ဍာနဲ့ဖြစ်ပွားစေရမည်မေဃသစ္စာမိမိတဏ္ဍာဖြစ်ပွားစေရဖြစ်မှကဉာဏ်ဉာဏ်ရာကိုရောက်တာမရှိရင်တော့မရောက်ဘူး မေဃသစ္စာကိုဖြစ်ပွားစေရမည်မေဃသစ္စာကိုဖြစ်ပွားစေရမည်မေဃသစ္စာကိုဖြစ်ပွားစေရမည်မေဃသစ္စာဖြစ်ပွားစေရဘယ်မှာဖြစ်ရကိုယ်တဏ္ဍာဖြစ်ရမှာပေါ့သူများတဏ္ဍာနဲ့သွားဖြစ်လို့ပဲရမလားဒါလည်းပင်လည်းကြည့်ထားရင်လည်းဖြစ်တာမဟုတ်ဘူးမြင်နေကြတဲ့ဓဝါ6ပါး ဒုက္ခသစ္စာတရားတွေရှုမှအဲဒီလိုရှုတိုင်းရှုတိုင်းဟာမဂ္ဂင်7ပါးတရားတွေဖြစ်တာရှုမိအောင်မှတ်မိအောင်ကြောင်းကြဆိုင်ပေးတာကသမာဝါယာမတဲ့ပေါင်းတယ်ပိန်နဲ့စသည်နဲ့မှတ်တိုင်းမှတိုင်းဟာမှတ်မိအောင်ကြောင်းကြဆိုင်ပေးတာသမာဝါယာမပါတယ်ကြောင်းကြမဆိုင်လုံးလာနဲ့အားမထုတ်ရင်မှတ်မှတ်ပြီးမှဖြစ်ကုန်လို့ရှိရင်မှတ်မိတာကသမာသတိမှတ်မိရဲ့အာယုံကစိတ်ကလေးကတည်တဲ့ဆိုရင်တော့ဟိုရောက်တယောက်ကိုစိတ်ဆိုတာနေမှမြင်ပဲရှုမှရင်ရှုမှတဲ့အာယုံမှာလည်းစိတ်ကလေးကတည်တယ် သမာသမာဓိတဲ့သမာဝါယာမသမာဓိသမာသမာဓိဆိုတာသမာဓိမဲ့ခင်သုံးပါပဲစိတိုင်းစိတိုင်းဒီသုံးပါဖြစ်ရှင်းမိတဲ့အာယုံမှအတိုင်းသိတဲ့အစတော့ခကြမ်းကြမ်းပေါ်လေးဖောင်းနေဆိုဖောင်းတာပြီးနေဆိုပြီးနေတောင်းတာတင်းတာတွန်းကန်တာခကြမ်းကြမ်းပဲနောက်ကြတော့อืมဖောင်းတာကတခြားမသိတာတခြားဖောင်းတာကအာယုံမယူတာဘူးသူကသဘောတရားတစ်မျိုးပဲမသိတာကအာယုံသိတတ်တယ်သူကသဘောတရားတစ်မျိုးပဲဒီလို꿰ကြပြီးတော့သိတယ်ဒါပေဘုသူတာကြားဘူးနာဘူးတဲ့ဘုရားတော့ အဲထောင်းတာကရုပ်ပဲမှတ်သိတာကနာမဲ့လို့ဟောရတာနဲ့တကွာနားလဲတာပေါ့လေဟောရတာနဲ့နားလဲသည်သည် နားမလဲသည်သည်အဲဒီတရားလေးနှစ်ခုကတခြားစီပဲတစ်မျိုးစီပဲကွဲရင်ကိုတော်ပါပြီအဲထောင်းတာကအာယုံမသိတတ်တဲ့တရားပဲအဖေလိုပဲမှတ်သိတာကအာယုံသိတတ်တဲ့တရားရှင်းလို့ပဲဒီနှစ်ခုတွဲစားဖြစ်တာဒီမှာတော့ပုဂ္ဂိုလ်သားတော်မရှိဘူးလို့ပြီးတာခြေတိုင်းခြေတိုင်းလဲအကြောင်းနဲ့ကျိုးလေးလည်းပိုင်းခြားသည်အဖြစ်တည်းလည်းပိုင်းခြားသည် အဲဒီလိုသိလာတာတွေဒါအမှန်သိတယ်တကယ်ဟုတ်တာလေခေါင်းသာနဲ့မှတ်သိတာဟာတစ်ခုတည်းမှာဟုတ်မှာမဟုတ်ပဲတခြားစီတခြားစီကွဲရလာတာပေါ့အဲကွေးကျင်လည်းကွေးတယ်ဆန်းကျင်လည်းဆန်းတယ်ဆိုတာသူเจ้าနဲ့သူကျဟုတ်တာပဲကွေးကျင်လည်းကွေးတာပဲကွေးကျင်လည်းစိတ်မရှိဘဲနဲ့မကွေးဘူးအเจ้าရှိတော့ကျိုးလေးတွေဖြစ်တာဒါလည်းမှန်တာပဲဒါမှလည်းဖြစ်တယ်ခဏမစက်ဖြစ်ပြနေတယ်ဆိုတာလည်းပဲဖြစ်ပြန်တာဟုတ်ပဲမရှိလို့မသိတာဖြစ်ပြီးပြသားလို့အိဋ္ဌမမြဲဆိုတာလည်းဟုတ်အမှန်လေအဲ့ဒါတွေရှင်ရှင်ရှင်မှန်နိုင်သိတာ သမာဓိဋ္ဌိအမှန်တိုင်းသိမြင်တယ်သမာဓိဋ္ဌိအမှန်တိုင်းသိမြင်အောင်လို့သိဝိညုတ်ပြီးတာသမာသင်္ကပ္ပတဲ့အမှန်တိုင်းမှာလည်းသမာဓိဋ္ဌိသမာသင်္ကပ္ပဉာဏ်နဲ့ငင်ပါလည်းပါသမာဓိဋ္ဌိက၃ပါးပေါင်း၅ပါးဒီ၅ဥစ္စာတရားတွေကရှုမှုကိစ္စကိုသူတို့ပူအောင်ပြီးတော့လှုပ်လှုပ်နေကြတာကာရမေခင်နဲ့မှတိုင်းမှလည်းမေခင်စေပါကြည့်တာပွားနေသီလမေခင်တွေကတော့သမာဝါစာသမာကမ္မသမာဇီဝစာသီလသောက်တည်တာစောစောတွေကပြည့်စုံနေပြီသူကပြည့်တာမဟုတ်ပါဘူးရှုနေလည်းပဲပြည့်စုံနေတာ အဲဒါကြောင့်အဲဒီဗိရမေခင်ရောရောထည့်လိုက်လို့ရှိရင်မဂ္ဂင်7ပါးပဲတခါမှမဂ္ဂင်7ပါးမဂ္ဂသစ္စာပွားတာပဲအဲဘာဝိတဗံဖြစ်ပွားစေရမယ်တရားလို့မြတ်စွာဘုရားဟောတဲ့တိုင်ဖြစ်ပွားအောင်လို့အားထုတ်ရအခုယောဂီတွေအဲ့ဒါပဲမဂ္ဂင်7ပါးတရားတွေဖြစ်ပွားအောင်လို့ရှိရတာခေါင်းနဲ့ပိန်နဲ့ထိုင်နဲ့ထိတယ်မြင်တယ်ကြားတယ်ကိုယ်တယ်စမ်းတယ်ကြွတယ်လှမ်းတယ်ချတယ်စသည် ပေါ်တိုင်းပေါ်တိုင်းစိတ်တိုင်းစိတ်တိုင်းလက်ကိစ္စပါတရားတွေကွာနေအဲဒုက္ခသစ္စာလည်းပိုင်းခြားသိနေတာပဲသောသောတော့မပိုင်းနိုင်ဘူးနောက်ပိုင်းကျပိုင်းနိုင်တယ်အဲဒုက္ခသစ္စာပိုင်းခြားပြီးတော့ဖြစ်ပြသွားလို့အိစ္ဆဒုက္ခအနတ္တဒီတိုင်းဒီတိုင်းသမှုရိယသစ္စာလည်းကင်းနေတာပဲသမှုရိယသစ္စာလည်းပဲပြီးသားဖြစ်တာပဲအဲသမှုရိယကင်းတော့သမှုရိယဆက်ဖြစ်မဲ့ကံကံကဆက်ပြီးကျိုးဝင်မဲ့ဘဝယုံနာခန္ဓာဒါလည်းပဲငြိမ်းတာပဲဒါရင်ဒါနဲ့ဆက်ပြီးတော့ဒီငန်းလေးပါဆက်ရောက်ပြီးရဲ့ နောက်ဆုံးသင်္ခါရတိခါညာရှင်းတဲ့အခါကာလကြတော့အရိယာမဲ့ဖြစ်တာရှုမှတ်တဲ့ဝိပဿနာမဲ့အစားဝိပဿနာမဲ့ရဲ့အစွမ်းကြောင့်ဝိပဿနာမဲ့ကပဲမွေးထုတ်လိုက်သလိုပါပဲဝိပဿနာမဲ့ကနေရှင်းပွားသွားတာပါနိဗ္ဗာန်မျက်မှောက်ပြုပြီးတော့အရိယာမဲ့ဖြစ်တယ်ဖြစ်ပြတဲ့ယုံနာနဲ့ပြင်းပြင်းကဖြစ်တဲ့ယုံနာနဲ့လုံးဝစိတ်သုံးတဲ့သဘောနဲ့ယုံနေဆိုကြတာနိဗ္ဗာန်မျက်မှောက်ပြုတာအဲဒါနိဗ္ဗာန်မျက်မှောက်ပြုလို့ချုပ်ငင်းတဲ့တရားသိသွားရင်ဖြစ်ပြလာတွေကဆင်းရဲမကောင်းတဲ့တရားတွေပဲ ချုပ်ငိမ့်တာကကောင်းတာပဲဖြစ်ဖြစ်ဒါတွေအကောင်းထင်ပြီးသာနေတဲ့နေတာကဘဝဖြစ်ကြောင်းမဟုတ်ဆင်းရဲတရားဆင်းရဲကြောင်းတရားတွေပဲအဲဒီဖြစ်တဲ့တရားတွေကိုရှုပြီးသိတာကနိဗ္ဗာန်ရောက်ကြောင်းတရားပဲဒီလိုရှုလို့သာနိဗ္ဗာန်ရောက်တာမရှိရင်မရောက်ဘူးနိဗ္ဗာန်မျက်မှောက်ပြုပြီးတော့သိသွားတာလည်းပဲနိဗ္ဗာန်အာရုံပြုသွားခြင်းရောက်ကြောင်းတရားပဲမေဃသစ္စာတရားပဲဆိုတာသစ္စာလေးပါးကို ရှင်ရင်းရှင်ရင်းနဲ့ဒီလိုသိရတာအဲဒီလိုသိအောင်လို့ရှိရတယ်တဲ့အဲဘောဓဘာတိမဲ့ရှင်ဒီလိုသိသွားရင်ကိုပဲဘောဓဘာဖြစ်သွားပြီဘယ်လေးပါလုံးမြောက်သွားပြီဒုညကျသွားပါပြီဆက်ရှိလို့ရှိရင်တရားမညာရှင်လည်းဒီဥမာလားမညာရှင်လည်းဒီဥမာလားတမညာရှင်လည်းဒီဥမာပဲဒီလည်းသိရမှာသိအောင်လည်းအားထုတ်ရမှာဒါတော့သောတာပတိမဲ့ဖြစ်ပြီးရင်တော့ရှေ့အာမထုတ်ပဲရနေပါဆိုလို့ရပါဘူးရလည်းမရပါဘူးသွားလည်းသွားတော့တာပါနောက်ဆုံးရတမညာရှင် နိဗ္ဗာန်မျက်မှောက်ပြုပြီးသိသွားတဲ့အခါကျတော့ဆင်းရဲတရားတွေကဆင်းရဲတရားသိချရှင်းနေပြီချမ်းသာမတင်တော့ဘူးသောတာပတိမေကတော့အဲဒီဝိပဿနာရှိစဉ်ကာလမညာရှိစဉ်ကာလဆင်းရဲစဉ်ကာလမှာတော့ဒုက္ခဆင်းရဲဒါတော့မဟုတ်ဘူးနဲ့လွတ်နေတဲ့အခါတော့သူကချမ်းသာတင်နေတာပဲဒါကြောင့်မို့ဘောကသောတာပန်ဖြစ်တဲ့ဝိသကာတွေပါတော့နောင်မှုတွေပါတဲ့သာသမီတွေနဲ့တော့လောကတွေကောင်းတယ်ထင်ပြီးတော့ဒါနေတယ်မရှိလားအရာတနဲ့ကိုရောက်သွားရင်လည်းဒါမှုတွေလုံးဝမရှိတော့ဘူးအကုန်လုံးကင်းသွားပြီ အဲဒီလိုကျင်းသွားအောင်လို့ခုတရားထုတ်ကြရတယ်အဲဒီတော့သစ္စာလေးပါးတရားတွေအမှန်တိုင်းသိဖို့ရည်ကြည်တယ်အမှန်တိုင်းမသိခဲ့တဲ့အတွက်ဘုရားအလောင်းနေလည်းပဲဘွာပေါင်းများစွာမြင်ပြတဲ့အောင်ဆင်းရဲဒုက္ခရောက်ခဲ့တယ်ညဇာကြိုက်ဒီသာဝကတွေတော့ပြောကြမရှိဘူးပေါ့လေညာလည်းအများကြီးဒုက္ခရောက်ကြတယ်အခုတည်းဒီတဲ့ပုဂ္ဂိုလ်တွေကအဲ့ဒီတိုင်းပဲရှိရှိကာလကဒီမဂ္ဂင်7ပါးတရားတွေမပွားများလို့သစ္စာလေးပါးတရားရင်မသိကြလို့ဘဝတန်ရာမှာဖြစ်လိုက်နော်အိုးလိုက်နားလိုက်သေးလိုက် ဆင်းရဲဒုက္ခတွေတွေ့နေရပြီအဲဒီဆင်းရဲဒုက္ခငြိမ်းအောင်လို့ခုတရားထုတ်ကြပြီကျိုးစားပြီးအထောက်အမယ်ရှုတိုင်းရှုတိုင်းအတိတရားတွေတိုးနေတာအမှန်ကောင်းတယ်သိအားမရော့ကြတိုးတက်ပြီးတော့အထောက်ရပြီတော့အဲခွန်ကြီးညီမထားတဲ့တဏှာကြီးကခွဲသွားပြီနှစ်မိနစ်လောက်တော့လွန်သွားပြီတရားသိမှဖြစ်တော့ဝါရမယ်ယနေ့ဖို့၌သနုတ်တော်ကျေစုပွားများ ထုတ်အပ်သောကုသိုလ်ကောင်းမှုအပေါင်း၏ဘုရားကကိုမိဖတော်မှာစ၍လုံးစုံသောသတ္တဝါအပေါင်းတို့အားနာပေးဝေပါကုန်၏